1358ခုနှစ်နောင်တကူလာဆာ9ရက်1999ခုနှစ်အေဗီလာ14ရက်နေ့လာနေ့3နာရီခွဲချိန်မှာဘုန်းကြီးတို့တရားစသည်ဒီနေ့ဗာတရားဟောရမလဲဝိပန္လာသတရားတော်ဒီမှာပဲတရားကို သူဟာနဲ့သူပိုင်းပြီးဟောရမယ်58ခုနှစ်နှစ်ဟောင်းကုန်ပြီးတော့59ခုနှစ်နှစ်သစ်ရောက်တော့မယ်အချိန်ဖြစ်တဲ့အတွက်နှစ်သစ်မင်္ဂလာဆောင်ဖို့နဲ့စရမယ်မဆိုနေအောင်နော်ဆိုပြနှစ်ဟောင်းကုန်ပြောင်းနှစ်သစ်ရောက်ထွန်းတောက်မင်္ဂလာရှိပါစေ နှစ်သက်မင်္ဂလာဒီချိန်ခါစိတ်မှညင်မဲကင်းပါစေအညင်မဲစိတ်ဆိုတာလောဘဒေါသမောဟဆိုတဲ့ကိလေသာစိတ်တွေပေါ့ဒီစိတ်တွေကင်းမစေမကောင်းတဲ့စိတ်တွေမှန်သမျှညင်မဲတဲ့ကိလေသာစိတ်တွေပဲတနှစ်ပတ်လုံးစိတ်ဖြူဖုံးရှင်ပြုံးကြည်သာရှိပါစေစိတ်မဲတွေကင်းလို့စိတ်တွေဖြူပြီဆိုလို့ရှိရင်တော့ချမ်းသာပြီပေါ့မဟုတ်ဘူးလား နှစ်သိချိန်ခါမြတ်တတာချမ်းသာကိုစိတ်မြဲပါစေကုသိုလ်ကြမ်းမာပညာစည်းဝါဒီလာတိုးပွားကြပါစေနှစ်သိမင်္ဂလာဆုတောင်းဆိုလဲဟုတ်တယ်မေတ္တာပွားတယ်ဆိုလဲဟုတ်တယ်လူတိုင်းလူတိုင်းကုသိုလ်တရားတွေလည်းတိုးပွားကြပါစေကြမ်းမာရေးလည်းကောင်းကြပါစေပညာတွေလည်းတတ်ကြပါစေစည်းဝါတွေလည်း တိုးတက်ကြပါစေဒီရေတိုးတက်တယ်လို့တိုးကြပါစေတရားနာခြင်းအကျိုး၅ပါးမကြားဘူးညာတရားများနာကြားရပေသည်ကြားဘူးပြီးသာထလို့နာသေချာရှင်းပေသည်ယုံမှားခင်ကွာယူဖြောင့်စွာစိတ်မှကြည်လင်သည်တရားနာကကျိုးငါးဝမုတ်ချရပေသည်တရားနာအကျိုးငါးပါးရ ဝိပန္လာသ32ပါးများသောအားဖြင့်ဝိပန္လာသလို့ခေါ်နေကြတယ်ဝိပန္လာသမဟုတ်အမှန်ကတော့ဝိပန္လာသ gain လူစိတ်ဒီကမြက်လက်လာလှဲစားတတ်လှသည်မမတိမအမြင်မှလှဲစားဤသုံးမီမမြဲတာလဲမြဲတယ်ပဲထွင်လွဲစေတတ်သည် ဆင်းရဲတာလဲချမ်းသာပဲထင်လွဲစေတတ်သည်ငါမဟုတ်ဘဲငါဟုကဲထင်လွဲစေတတ်သည်မတင့်တယ်လဲတင့်တယ်ပဲထင်လွဲစေတတ်သည်အဲ့ဒီမှာမှတ်စုကလေးအမှတ်မှားဆိုတာတင်ညာဝိပန္နတာလို့ပြောတာပါတဲ့တိမှားဆိုတာစိတ်တဝိပန္နတာကိုပြောတာပါတဲ့အမြင်မှားဆိုတာဒိဋ္ဌိဝိပန္နတာပြောတာတဲ့ နောက်ကျောပဲလှန်တော့စိတ်လိုလိုက်ကဆင်းရဲရရင်းတို့လှဲစားစိတ်မိုက်အားလှုပ်ထားခက်ချိတ်မီစိတ်ဆိုးစိတ်မိုက်သင်လိုလိုက်သင်မိုက်လေတော့မီဒုက္ခဝွင့်ွယ်တန်တာဝယ်ရှိကျဲလေတော့မီမြုပ်ချီပေါ်ကြီးစုံဆန်းကြီးတာရှိမျောတော့မီတာရှည်မဟုတ်ဘူးနော် တာရှိဟိုကပေါ်ချီဆန်းချီအဲ့ဒါနဲ့ကာယံကိုက်အောင်တာရှိမြုပ်ချီပေါ်ချီစုံဆန်းချီတာရှိမျောတော်မီမမျောစေရန်ကျိုးစေရန်ဧကံဖြတ်ရမည်ဒီဝိသီလပฏิကကာမအောက်ကျိုးမည်အောက်ကျိုးချီကဘုံကာမလွတ်ရမရှိပြီ ရူမရာဂအရူပမာနကြိုးတမီဥဒိစ္စပါအဝိဇ္ဇာငါးပြာထက်ကြိုးမီထက်ကြိုးချီကဘုံပြမလွတ်ရမရှိပြီထက်ဘုံအဘုံဆန်းအစုံဖြစ်တုံဆင်းရဲသည်ယုံနာနှစ်ရအထထဖြစ်လာဆင်းရဲသည်ဆင်းရဲလွတ်ကြောင်းကျိုးဆဲကြောင်းထောင်းထောင်းဖြတ်ရမည် မမြင်ရပဲဆယ်ချောင်းတဲ့ပြက်ခဲလှလေသည်မြင်လည်းမမြင်ရဘူးတဲ့ကျိုးကတော့ဆယ်ချောင်းတဲ့မမြင်ရတဲ့ကျိုးကပြက်ဖို့သိခဲရင်တာပဲတဲ့မြင်ရတဲ့ကျိုးကသူ့တတ်နိုင်တဲ့ဓာတ်တို့ဘာတို့နဲ့ဖြတ်လိုက်ရင်ရတယ်တဲ့အခုတော့မမြင်ရတော့ဖြတ်ဖို့ခက်နေတယ်မမြင်ရပဲဆယ်ချောင်းတဲ့ပြက်ခဲလှလေသည်မပြတ်သမျှဆင်းရဲကမုတ်ချမလွတ်ပြီ ဆင်းရဲလွတ်လို့ဆဲချောင်းကိုဘယ်လိုဖြတ်ရပါသနည်းစိတ်လိုမလိုက်ဖြစ်ပေါ်ကိုက်စူးစိုက်ရှူရသည်ရုပ်လိုမလိုက်ဖြစ်ပေါ်ကိုက်စူးစိုက်ရှူရသည်6ဒွါရ၌ဖြစ်ပေါ်ကိုက်စူးစိုက်ရှူရသည်ရှုမှတ်မြဲလင်းယုံနံတွင်စိတ်ဝင်တည်ငြိမ်သည်စိတ်တည်ငြိမ်လင်းယုံနံတွင်ဉာဏ်မြင်လင်းတော့သည် ဉာဏ်မြင်လင်းညာသစ္စိတ်ကလှည့်စားမရပြီမလဲစားနိုင်ကျိုးစေတိုင်းမခိုင်းပြတ်တော့သည်မင်္ဂတရားကနောက်ဆက်တွဲကြံနေတယ်ဒါပေမဲ့လို့ဆောင်ဖို့ဆိုရကဒီလောက်ပဲဆန်းတော့ဒီလောက်ပဲဆောင်ဖို့ကလောက်ထားတယ်သို့တော့တရားကတော့ဒီနေရာမှာအပြီးတော့တတ်သွားပါပြီဘာကြောင့်လဲဆိုတော့မလှဲစားနိုင်ကျိုးစေတိုင်းမခိုင်းပြတ်တော့သည် တန္တရာမှာခြိထားတဲ့ဆယ်ကျိုးပြတ်သွားပြီဆိုရင်တန္တရာဝကလွတ်ပြီဆိုတော့ဆုံးပြီပေါ့ဒါတော့အဲ့ဒီစာရွက်ကိုရိုးရိုးသေးသေးသိမ့်မှဖြစ်မှာဘာကြောင့်လဲဆိုတော့ရွက်ကြီးကတထောင်ပဲရိုက်တယ်အဲ့ဒီတထောင်မှာမော်ဘီကိုလည်းပဲ200လောက်ပေးလိုက်သေးတယ်နဲ့တူးတယ်ဒါတော့ဒီမှာကြံရင် 900ကျော်ကျော်လောက်ပဲကြာမယ်900ကျော်800ဆိုတာဒီပြိဿနဲ့ပဲကုန်သွားပြီနောက်ထပ်ဝေးစရာမရှိဘူးတင်ညာတွင်ကြီးရိုက်လို့လည်းမရဘူးဒါကြောင့်စာရွက်တော့မပြောက်စေမှာနော်ဂိုင်းဆိုဝိပန္လာတတရားတော်နှစ်သက်မင်္ဂလာနှစ်သက်မင်္ဂလာမြေအောင်ကုန်ကြမြေတရား

တတရားတော်တဲ့ဝိပန္လာတဆိုတာဒီဆောင်ပုတ်ထဲပါတဲ့အတိုင်းပေါ့အတိမှအမြင်မှအမှတ်မှဖောက်ပြန်ပြောင်းလဲဖောက်ပြန်တဲ့သဘောမှားယွင်းတဲ့သဘောကိုဝိပန္နတခေါ်အဲ့တော့ဒီတရားကိုစထားတာနှစ်သိမင်္ဂလာနဲ့စထားတယ်အဲ့ဒီနှစ်သိမင်္ဂလာကတော့ အထူးပြောเสียမလိုဘူးသူဟာနဲ့သူဆောင်ပုဒ်ကရှင်းမိသားနောက်တရားနာခြင်းအကျိုး၅ပါးမကြားဘူးညတရားများနာကြရပေသည်တဲ့တရားနာရင်မကြားဘူးလားလေကြားရတယ်အတုတံအတုတံသူနာတိမကြားဘူးသာနာရတယ်ကြားဘူးပြီးသာထလို့နာသေချာရှင်းပေသည်သူတံပရိယောဒာပေတိ ကြာဘူးသေးတဲ့တရားပိုးရှင်းသွားတယ်တဲ့ထပ်နာလိုက်တော့ယုံမှားကင်းกว่าယူဖြောင်းစွာစိတ်မှတည်ကြည်သည်တန်မြတ်ဖြစ်နေတာတွေဝိနောဒေတိပဲဖြောင်းပြလိုက်တယ်တဲ့ကင်ခံဝိနောဒေတိကင်ခံယုံမှားမှုကိုဝိနောဒေတိတရားကဖြောင်းပြလိုက်တယ်တဲ့ယုံမှားတန်မြတ်ဖြစ်နေတာတွေအဲ့ဒါတရားနာလိုက်တဲ့အခါကျရှင်းသွားတော့ပျောက်သွားတာမယုံမှားတော့ ဩဒါဒီလိုဟုတ်တကူလို့ကိုယ်တိုင်ဆုံးဖြတ်သွားနိုင်ယူဖြောင်းစွာဒိဋ္ဌိဥစုံကရောတိအယူမှားနေတာကိုတရားနာလိုက်တော့တရားသဘောပေါက်တဲ့အတွက်မှားနေတဲ့အယူမှန်းသွားတယ်အယူမှန်းသွားတယ်ဒိဋ္ဌိဥစုံကရောတိစိတ်တံပတာရေတိတရားနာတော့တရားထဲမှာ စိတ်ဝင်စားတော့စိတ်ထဲမှာလောဘဒေါသမောဟ အငြင်းမဲ့အပူတရားတွေကင်းနေတော့စိတ်ကဖြူစင်းပြီးတော့ကြည်လင်းနေတယ်ဟုတ်ပါမလားအခုစိတ်ကြည်လင်းရဲ့လားကြည်လင်းတာဗောကြည်လင်းရင်ချမ်းသာသလားဆင်းရဲလားတရားနာကကျိုးငါးဝမုတ်ချရပေသည်နာလို့ရှိရင်ဒီကျိုးငါးပါးရတယ်နံပါတ်1မကြားဘူးတဲ့တရားတွေကြားရတယ်နံပါတ်2ကြားနှစ်နာကြားဘူးပြီးသားတရားတွေ ပြီးကြားရတော့ပိုးပြီးတော့ရှင်းရှင်းလင်းလင်းသိသွားတယ်နံပါတ်3ယုံမှတန်မြတွေကင်းသွားတယ်နံပါတ်4မှားနေတဲ့အယူဝါဒတွေမှန်းသွားတယ်ကောက်နေတဲ့အယူဝါဒတွေဖြောင်းသွားတယ်နံပါတ်5စိတ်ကြည်လင်ရှင်ပြသည်ဟုတ်ကဲ့လားဆိုပြန်ဆို၃កောက်ဆိုရမရပါဘူး မကြဘူးညာမကြဘူးညာတရားများနာကြရပြီသာဘူးမီရာတန်လို့နာတိသာရှင်ပေသည်ယုံမကင်းွာလူ ယ်နဲ့တော့စာရွက်ချပြီးတော့ရပါမလားဟုတ်ကဲ့လားခိုင်ခိုင်ခိုင်စမ်းကြည့်အောင်ခိုင်ဘလောက်ညံကောင်းတော့စာရွက်မှောက်ထားလိုက်ဟုတ်လားဆိုကဲသာဝတ္တရာတရားနာတရား ယ်ရတယ်ကိုနော်ညံကောင်းသားပဲနော်ဒီတော့တရားနာတာဟာကြီးပွားချမ်းသာကြောင်းတရားတဲ့ကြီးပွားချမ်းသာခြင်းရဲ့အကြောင်းပဲတဲ့တရားနာခြင်းကြောင့်ကြီးပွားတယ်ချမ်းသာတယ်တဲ့ဟုတ်ပါမလားဟုတ်တယ်ပေါ့ လောကီရေးမှာလည်းနေတတ်ထိုင်တတ်အပြစ်အပြစ်ကင်းကင်းနဲ့နေတတ်ထိုင်တတ်ပြောတတ်ဆိုတတ်စိတ်ထားတတ်သွားမဟုတ်ပေဘူးလားလောကုတ္တရာရေးအတွက်လည်းပဲမညာပူညာနိဗ္ဗာန်အထောက်ပါ ဖြစ်သွားတယ်ဒါជីវချမ်းသာတာပဲမဟုတ်လားជីវချမ်းသာတာကို ပါဠိလိုပါခေါ်တော့ဟမ်ဩជីវချမ်းသာတာကို ပါဠိလိုမင်္ဂလာခေါ်တဲ့ဟုတ်လားဟုတ်ကဲ့လားမဟုတ်ဘူးလားဟုတ်ပါတယ်ထောက်တော့ထောက်ကန်တတ်သွားပြီနော်ခာရောဇနိဝါဒောဇသံတုဋ္ဌိဇကတိညုတာကာလေနဓမ္မသဝနံဧတံမင်္ဂလမௌတ္တမံဟုတ်သလား အဲ့ဒီမှာကာလေနဓမ္မတဝနာမင်္ဂလာပါတယ်မဟုတ်လားကာလေနဓမ္မတဝနာအသိပညာသရာတို့ကအကျိုးများ၍ယုံမှားပဲရှင်ပြန့်လွင့်ကင်းလျက်ပူခြင်းထွေထွေငြိမ်းအေးစေသည့်ဒေသနာဓတရားမြတ်ကိုလျောက်ပတ်သောခါယူသေးစွာဖြင့် သရာရှိသွားစိတ်ဝင်စားလျက်နာကြရခြင်းသည်လေဥတ္တမံချမ်းသာဆောင်တာလွန်ထူးမြတ်သည် မင်္ဂလံကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေ၏ဟုတ်သလားအဲ့ဒီထဲမှာအတိပ္ပယ်တွေတရားနာဘုံနာနိနာခြင်းကြောင့်ရတဲ့အကျိုးမပါဘူးလားအဲ့ဒါလေးရထားရင်ပဲတရားနာတတ်သည်နော်သတိထားရင် ကာလေနာဓမ္မသဝနာအတိပညာသရာတောဝဟောတရားနာရင် တရားအတိတိုးတယ်ပညာတွေလည်းတိုးတယ်ယုံကြည်မှုသရာတရားတွေလည်းတိုးတယ်အတိပညာသရာတောဝအကျိုးများ၍ယုံမှားပယ်ရှင်ဘာပြောတာတော့တရားနဲ့ပတ်သက်လို့မိမိမသေးကြလို့ယုံမှားတန်တရားဖြစ်နေတဲ့အချက်ကလေးတွေလည်း ရှင်းသွားရောတရားနာတော့မှဆိုတော့တရားသဘောသဘောပေါက်အောင်မြတ်စွာဘုရားရဲ့တရားတော်ပဲလို့စိုက်နာထောင်နေတဲ့အခါကျတော့စိတ်ကတည်ငြိမ်မနေဘူးလားမနေပါဘူးဟိုပြန်ဒီလွဲ့လင့်မအောင်မလားမနေပါဘူးအဲ့ဒါကြောင့်ယုံမှပဲရှင်ပြန်လွင့်ကင်းလျက်တရားနာခြင်းကြောင့်ရတဲ့အကျိုးတွေ ပူခြင်းထွေထွေငြိမ်းအေးစေသည့်ဒေသနာတတရားမြတ်ကိုတရားနာပြီဆိုလို့ရှိရင် အပူတွေငြိမ်းရောတာဘူးသမီးဘူးလည်းငြိမ်းဇနီးဘူးခင်မွန်းဘူးလည်းငြိမ်းစီးပွားဘူးလည်းငြိမ်းဒီမိုကရေစီဘူးလည်းငြိမ်းကုန်ငြိမ်းဟုတ်လားငြိမ်းနေနာပြီဆိုရင်အဲဒါကြောင့်နာရတယ် ကုချင်းထွေတွေငြိမ်းအေးစေသည့်ဒေသနာတတရားမြတ်ကိုလျောက်ပတ်သောခါယူသည်စွာဖြင့်သင်လျော်လျောက်တဲ့ပတ်တဲ့ခါမှာနာရဲနာရတယ်ယူသည်စွာဖြင့်ဘယ်လိုနာရမနော်ယူယူသေးသေးနာပါတဲ့စိတ်ကလည်းယူသေးပါစေနှုတ်ကလည်းယူသေးပါစေကိုယ်အမှုရာကလည်းယူသေးပါစေ စိတ်ယူသည်နှုတ်ယူသည်ကိုယ်ယူသည်ဒါလည်းပဲမင်္ဂလာမဟုတ်လားမှန်ပါဗျာဘယ်သူကပြောတော့ဘယ်တော့မှပြောတော့98ပြန်မင်္ဂလာလေဟုတ်ကဲ့လားဘယ်လိုလဲပြောသမော အာရောဇယရနာသုံးပြာဆရာမိဘသီလစင်ကြယ်တဲ့ရွယ်ကြီးသူဂုံကြီးသူတိစင်ဖြူစိတ်ထားသူတော်များကို စိတ်ထားယူသည်ဘာနဲ့ယူသေးရမလဲစိတ်ကလည်းယူသေးနှုတ်ယူသေး၍နှုတ်ကလည်းအယူသေးပါတဲ့စကလုံးလေးတွေပြောရမယ်ရိုင်းရိုင်းဆိုင်ဆိုင်မယုံမသေးမပြောရဘူး စိတ်ထားယူသည်နှုတ်ယူသည်၍ယူသည်ကိုမှုကိုကလည်းပဲယူယူသေးသေးကိုင်းကိုင်းဆိုင်ဆိုင်ရှိရမယ်နှုတ်ယူသေး၍ယူသေးကိုမှု အလေးအမြတ်ပြုအပ်ခြင်းသည်လေဥတ္တမချမ်းသာဆောင်တလွန်ထူးမြတ်သည် မင်္ဂလာကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေသည်ယူသေးရင်ကြီးပွားကြောင်းမယ်မယူသေးရင်ဆင်းရဲကြောင်းဆုပ်ယုပ်ကြောင်းမယ် ဟုတ်ကလားကာလင်နာဓမ္မသဝနာအတိပညာတရာဒုဝအကျိုးများ၍ယုံမှားပယ်ရှင် ပြန့်လွင်ကင်းလျက်ပူခြင်းထွေတွေငြိမ်းအေးစေသည့်ဒေသနာတတရားမြတ်ကိုလျောက်ပတ်သောခါယူသေးစွာဖြင့်သရာရှိသွားစိတ်ဝင်စားလျက်နာကြရခြင်းသည်လေဥတ္တမံချမ်းသာဆောင်တာလွန်ထူးမြတ်သည် မင်္ဂလာကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေ၏မှန်သလားကိုကိုယ်တိုင်ဖတ်တာနဲ့သူများရွတ်တာနားထောင်တာဘယ်ဟာဘိုးသဘောပေါက်လဲဘာကြောင့်အဲစိတ်ဝင်စားလို့ဟုတ်ကဲ့လားရွတ်တဲ့ပုဂ္ဂိုလ်ကဖြည်းဖြည်းရွတ်ပေးတာမဟုတ်လားဖြည်းဖြည်းရွတ်ပေးတော့နောက်ကညံနဲ့လိုက်ပြီးစဉ်းစားမရဘူးလား စဉ်းစားဆင်ခြင်လိုက်တဲ့အခါကျတော့ပိုးပြီးတော့သဘောပေါက်သည်ဟုတ်ကဲ့လားဒီတော့အဲ့ဒီဂါရဝစဂါထာတဂါထာလုံးဖြည်းဖြည်းရွတ်ပေးလိုက်ရင်မကောင်းဘူးလားဘာဖြစ်လို့အလွတ်ရအောင်လို့နော်ကဲလိုက်တော့မဆိုနဲ့စာအုပ်ထဲကိုဟာကိုကြည့်အတန်လဲနားထောင်သဘောမိအောင်နော် စာကိုတော့ဂယုမဆိုင်နဲ့နားထောင်တဲ့ဟာပဲဂယုဆိုင်ကာရဝောဇနိဝါဒောဇသံတုဋ္ဌိဇာကတိညုတာကာလေနာဓမ္မတဝနာဧတမင်္ဂလမုဒ္ဓမံဒေဝတေတိလိုရေဖြင့်မေးလျှောက်ထားသည်ဩနတကာရဝောဇယရဏသုံးပြဆရာမိဘ သီလစင်ကြယ်တက်ရွယ်ကြည်သူဂုံကြည်သူနှင့်စင်ဖြူစိတ်ထားသူတော်များကိုစိတ်ထားယူသည်နှုတ်ယူသည်၍ယူသည်ကိုမှုအလေးအမြတ်ပြုအပ်ခြင်းသည်၎င်းနိဝါဒောစာ သူလည်းသိအရေးကြီးတာဗောနော်နိဝါဒမင်္ဂလာ နိဝါဒမင်္ဂလာရှိမှဂါရဝမင်္ဂလာဖြစ်တယ်နိဝါဒမင်္ဂလာမရှိရင်ဂါရဝမင်္ဂလာမဖြစ်ဘူးနိဝါဒောစာယာဒုဂုံသိပညာရှိနှင့်စီစိန်ချွေယံဂုံရှိန်ခံ၍မောက်မမကြွကိုနှိမ့်ချလျက်ခြေချပစိုးမြွေဆွဲကြိုးနှင့်ကြူကြူသောနွားပမာလာသို့ပြပြစွာနေရခြင်းသည်၎င်း နိဝါဒမင်္ဂလာနားလဲလားနိဝါဒမရှိရင်ဃာရောရှိပါမလားမရှိပါဘူးဗျာနိဝါဒောဇာယာတုဂုံသိမ့်ပညာရှိနှင့်စီစိန်ချွေရန်ဂုံရှိန်ခံ၍မောက်မမကြွအခုနှိမ့်ချလျက်ခြေချပစိုးမြွေဆွဲကျိုးနှင့်ဂျူဂျူသောနွားပမာလာသို့ပြပြစွာနေရခြင်းသည်၎င်း တန်တုဋ္ဌိစာစားရေတောက်ရေဝစင်ရေနှင်နေရေထိုင်ရာအရာရာတွင်စိတ်ထားပြင်၍ဘာလို့ရမှာလဲစိတ်ထားပြင်ရမယ်မပြင်ရင်မချမ်းသာဘူးမယောင်ရဲနိုင်ဘူးပြင်မှပဲရောင်ရဲနိုင်တယ်ချမ်းသာတယ်ဒါပြောတာမဟုတ်လားတန်တုဋ္ဌိစာစားရေတောက်ရေဝစင်ရေနှင်နေရေထိုင်ရာအရာရာတွင် စိတ်ထားပြင်၍လိုခြင်းလောဘမပြင်းပြပဲဘာလို့ရမလဲလိုခြင်းနဲ့လောဘစိတ်တွေမပြင်းထန်စေနဲ့တဲ့လောဘနည်းပါစေလောဘများလေဆင်းရဲလေလောဘနည်းလေချမ်းသာလေဟုတ်ကဲ့လားလူချင်းလောဘမပြင်းပြပဲမြတ်တာချင်းချင်းတင်းနှိမ်ရောက်ရဲခြင်းသည်၎င်း ကတိညုတာသူတော်ဘာကျေစုရှိပေဘူးကို အထုတိတတုံပြန်ဆက်ချင်းသည်၎င်းကာလေနာဓမ္မတဝနံအသိပညာသရာတို့ဘဝအကျိုးများ၍ယုံမပဲရှင်ပြန့်လွင့်ကင်းလျက်ဥချင်းထွေတွေငြိမ်းအေးစေသည့်ဒေသနာတတရားမြတ်ကိုလျောက်ပတ်သောခါယုသေးစွာဖြင့် တရာရှိသွားစိတ်ဝင်စားလျက်နာကြခြင်းသည်၎င်းဧတံဤတရား၅ပါးသည်ဥဒ္ဓမံချမ်းသာဆောင်တလွန်ထူးမြတ်သည်မင်္ဂလာကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေတည်း။ကိုင်ဆို အချင်းချုပ်မှတ်ရ။ေသာ ဒီကနေ့ဒါနပြုရလို့လဲမင်္ဂလာဖြစ်ဟုတ်လား သီလဆောက်တည်ဆောင်ထရလို့လည်းမင်္ဂလာဖြစ်ဘာဝနာတရားပွားများအထောက်ရလို့လည်းမင်္ဂလာဖြစ်တရားနာရလို့လည်းမင်္ဂလာဖြစ် မင်္ဂလာတွေစုံတဲ့နေဟုတ်သလားဒါနပြုရလို့မင်္ဂလာဖြစ်တယ်ဆိုတာဘယ်သူပြောသလဲဟမ်ဘယ်တော့ကဟောတော့ဟမ် မင်္ဂလာတရားတော်ဟောတော့မှာဟုတ်ကလားဒါနင်းစဓမ္မစရိယာအရိယာသစ္ဆာနာဒသနံလားထောက်ပေးကြလေဒါနင်းစဓမ္မစရိယာစညာတကမြင်စသင်္ဃဟောတက်တော်တယ်နော် ဒါစာအုပ်ကြီးဆိုတာလားမကြည့်ပဲဆိုတာလားကြည့်ပဲဆိုတာပါဗျာဟုတ်ကလားလို့ဆိုရင်တော့အောင်မှာပဲနော်ဒါနိစာသန္တရာခရီလံမပင်မမဲ့ရှင်လံကြည်သာလျှောက်ဖို့ရာနှင့်သန္တရာလွတ်လန်းရည်မြော်မှန်း၍လှူဒန်းသမှုဒါနပြုရခြင်းသည်လေဥဒ္ဓမံချမ်းသာဆောင်တာလွန်ထူးမြတ်သည် မင်္ဂလာကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေ၏ပါတယ်တော့ဟမ်ကဲပြန်ရွမဲ့ဖြည်းဖြည်းဒါနင်းစလိုက်မရွနဲ့နားထောင်ပြီးတော့အတိတ်ပဲဆင်းခြင်း ခာနိစာတန္တရာခီလံမပင်မမဲ့ရှင်လံကြည်သာလျှောက်ဖို့ရာနှင့်တန္တရာလွတ်လန်းရည်မြော်မှန်း၍လှူဒန်းသမှုဒါနပြုအပ်ခြင်းသည်လေဥတ္တမံချမ်းသာဆောင်တလွန်ထူးမြတ်သည့်မင်္ဂလာကြီးဝါချမ်းသာကြောင့်ကောင်းမြတ်သော မင်္ဂလာပါပေ၏ပါရုဌာနပြုတာဘယ်နှမျိုး ဘယ်လိုပါလဲတန္တရာထဲမှာမပင်မပန်းချမ်းချမ်းသာသာသွားနိုင်လာနိုင်နေနိုင်ထိုင်နိုင်ဖို့ရလဲဒါနပြုဟုတ်ကဲ့လားတန္တရာဝုတ်ကလွတ်ဖို့ရည်မှန်းပြီးတော့လဲဒါနပြုဟုတ်ကဲ့လားဘယ်ဟာကပူကောင်း ဟိုကောင်းသည်ဟလားတန္တရာဝုကတယ်ဆိုလို့ရှိရင်တန္တရာထဲမှာမပင်မပန်းချမ်းချမ်းသာသာတွားနိုင်ရခြင်းဆိုတဲ့အကျိုးပါတခါတည်းပြီးသွားတယ်ဟုတ်ကဲ့လားကဲဆိုစမ်းပါဒါနင်္စဒါနင်္စ နေစွာညနေဖြောရင်ဘကလှူဒါန်းခြင်းဆိုတဲ့ဒါနကုသိုလ်တွေပြုနာခြင်းရဲ့အကြောင်းလောကုတ္တရာជីវချမ်းသာခြင်းရဲ့အကြောင်းတွေပဲဟုတ်တယ်မလားလောကထဲမှာအသက်ရှိခြင်းရုပ်ဆင်းငါတင်နေခြင်းခွန်အားပြည့်ဖြိုးခြင်းဉာဏ်ပညာတိုးပွားခြင်းချမ်းသာမြတ်ခြင်းဆိုတဲ့အကျိုးတရားတွေအဲ့ဒီလောကီကျိုးတွေအပြင်ဆင်းရဲခတ်သိမ်းငြိမ်းခြင်းဆိုတဲ့နိဗ္ဗာန်ချမ်းသာရဖို့ရအတွက်ကောင်းသောအကြောင်းထောက်ပံ့ဖြစ်တယ်ဒါကြောင့်မလို့ជីវချမ်းသာကြောင့်တရား သီလက၉ပါးဥပုပ်သီလဆောက်တည်တယ်အဲ့ဒါကမင်္ဂလာဟုတ်လားဘသူကပြောတော့ဘယ်တော့ကတော့ဟမ်ဘယ်မှာတော့ဘယ်မှာတော့ဘယ်မှာတော့ဟမ်အဲဘယ်နေရာတော့ပြောသမောင်ထောက်လိုက်စမ်းပါ အဲဘယ်ဟာတော့ဟမ်ဘယ်ဟာတော့ပြောပါသီလစောင့်ထိန်တယ်ဆိုတာဒုစရိုက်တွေရှောင်ပြီးတော့သူစရိုက်တွေပြုတာမဟုတ်လားအပြစ်မကင်းတဲ့ကိုမှုနှုတ်မှုရှောင်ပြီးတော့အပြစ်ကင်းတဲ့ကိုမှုနှုတ်မှုတွေပြုလို့ပြောဆိုတာဒုစရိုက်ရှောင်ပြီးသူစရိုက်ပြုတာပဲမဟုတ်လား အဲ့တော့ဘယ်မင်္ဂလာတဲ့ပါတော့ပါတယ်အာရတိဝိရတိပါပါကျသွားပြီ0မကြပါဘူးအဲ့ဒီထဲလဲပါနိုင်တာပဲဟုတ်တယ်မဟုတ်လားအာရတိဝိရတိပါပါဒုစရိုက်တရားအပြစ်များကိုညာအားထင်တင် ကောင်းစွာမြင်၍ စိတ်တွင်ဘဲခွာကိုနှုတ်မှလည်းရန်ခါတစေမဖြစ်လေအောင်ကြည်ဆောင်ရခြင်းသည်၎င်း။ကဲအဲ့ထဲသီလပါမသွားဘူးလား။နောက်တစ်ခုကခုနတည်းမဲ့ယောဂီတို့ဆိုကြတယ်ဓမ္မစရိယာသသူစီယိုက်7ပါးကောင်းမှုများကိုမချားနေညာပြုကျင့်ရခြင်းသည်၎င်းအဲ့ထဲကမပါဘူးလား။ သူစရိုက်ပြုတယ်ဆိုသဖြင့်ဒုစရိုက်တွေမရှောင်မေဘူးလားသီလဆိုတာဒုစရိုက်ရှောင်ပြီးသူစရိုက်ပြုတာကိုသီလပြောတာမဟုတ်လားအဲ့တဲ့ကမပါဘူးလားဒီတော့မင်္ဂလာဟုတ်ကဲ့လားကဲဒါဖြင့်ဒါနမင်္ဂလာလည်းဒီနေ့ဖြစ်ပြီသီလမင်္ဂလာလည်းဖြစ်ပြီဘာဝနာမင်္ဂလာဖြစ်ပြီလားမဖြစ်သေးဘူးဘာကြောင့်လို့ ဟမ်မင်္ဂလာစာမေးပွဲစစ်နေတာနော်ဟင်းကဲဘာဝနာမင်္ဂလာဖြစ်ပလားဟောဒါဖြင့်တရားမရှုမှတ်ဘူးနဲ့တူတယ်စကားပဲများနေကြတယ်ထင်တယ်နော်ရှုသလားမရှိဘူးလားအာထုတ်သလားအာမထုတ်ဘူးလားအဲ့လိုဆိုဘာဝနာမဖြစ်ဘူးလားဖြစ်ပါ အထုတ်တော့မြင်တော့ကိုမြင်တယ်မရှိဘူးလားရှိပါရဲ့ဗျာကြားတော့ကောကြားတယ်ရှိပါရဲ့ဗျာနာတော့ကောနာတယ်ရှိပါရဲ့ဗျာစားတော့ကောစားတယ်ရှိပါရဲ့ဗျာချိုးတော့ခြင်းတော့ကောထိတော့ကောဖောင်းတော့ကောပိန်တော့ကောစဉ်းစားတော့ကောတွေးတော့ကောအိမ်ပြန်ရင်တော့ကော အော်ရှုရပြီလားဟမ်ရှုရပါတယ်ပြန်ညင်းနေပြီလားမဒါနဲ့မြတ်ရှုရလားမပြန်ညင်းသေးမပြန်ညင်းသေးဘူးလို့ရှုပေါ့အရှိကိုရှုရမယ်ဟုတ်ကဲ့လားကဲဘာဝနာမတွေ့ဘူးမင်္ဂလာတဲ့ဘာဝနာမတွေ့ဘူးနော် နားထောင်လိုက်မဆိုအားဘူးနော်ဒေဝတေတိလိုရေဖြင့်မေးလျှောက်ထားသည်ဩနတ္တတဘောဇမျက်စိနာနာရှာကိုစိတ်ဆို့ပိတ်အိန္ဒြေစောင့်လေသီလတပခေါ်ယုအကျင့်မျိုးကိုကြိုးစားကျင့်ကြံခြင်းသည်၎င်းအဲ့ဒါဘာဝနာစစ်စစ်ပဲဗျာ မျက်စိနာနာရှာကိုစိတ်ဆုတ်ပိတ်အိန္ဒြေမျက်စိကလောဘဒေါသကိလေသာ မဝင်ရအောင်ဘယ်လိုဆုတ်မလဲမြင်တယ်မြင်တယ်လို့ရှုရတယ်မဟုတ်လားအတန်ကြားတာဟိုဘက်ကကာလမောကတီခုံကတီမှုတ်သွားလို့အတန်ကြားတဲ့အခါကျတော့ကိုယ်တဏ္ဏလောဘဒေါသကိလေသာမဝင်အောင်မလုပ်ရမလဲမလုပ် ကြားတယ်ကြားတယ်လို့နားကိုပိတ်ကြားတယ်ကြားတယ်လို့နားကိုပိတ်ဟုတ်လားဘာနဲ့ပိတ်တယ်လဲရှုရှုမှတ်မှုတတိနဲ့ပိတ်ဟုတ်တယ်မလားနာမြန်တော့နာနယ်နာနယ်လို့နှာခေါင်းကိုရှုမှတ်မှုတတိနဲ့ပိတ်ဟုတ်တယ်မလားအဲ့လိုဆိုလို့ရှိရင်လောဘဒေါသကိလေသာဖြစ်သေးလားဖြစ်ပါဘူးဗျာစားတဲ့အခါမှာ စားတယ်စားတယ်ဝါတယ်ဝါတယ်မျိုးကျင်တယ်မျိုးကျင်တယ်မျိုးတယ်မျိုးတယ်လို့ရှုတဲ့အခါကျတော့စားရတဲ့အစာပေါ်မှာတတ်မဲ့တဲ့လောဘဖြစ်အောင်မလားမဖြစ်တော့ဘူးမကောင်းလို့မို့လို့သဘောမကျတဲ့ဒေါသကို ဖြစ်အောင်မလားအဲ့ဒါစားရမှာတတိနဲ့ပိတ်တာဟုတ်ကဲ့လားရှာဟုတ်ကဲ့လားရှာတော်ဆိုးနော် မဆိုးဘူးလားဆိုးပါတယ်ဗျာသိဆိုးတယ်အဲ့ဒီဆိုးတဲ့ရှာကိုမဆိုးအောင်ဘယ်လိုလုပ်အောင်ရှုဟုတ်ကဲ့လားရှုနောက်ကိုကထီတော့လဲထီတယ်လို့ရှုကြမ်းမ်းရင်ကြမ်းမ်းနဲ့ရှုနူးညံ့ရင်နူးညံ့နဲ့ရှုလောဘဒေါသမဝင်ကိလေသာမဝင်စိတ်ကစဉ်းစားနေရင်စဉ်းစားတယ်ရှုတွေးရင်တွေးတယ်ရှုစိတ်ကူးရင် စိတ်ဆိုးရင်စိတ်ပြက်ရင်ပြင်းရင်ဟာအဲ့ဒီပြင်းတာကများများရှုရမလားမသိဘူးမမရှိရဘူးလားတော်သေးတာဗောပြင်းတာများများမရှိရတော်တယ်အဲ့ဒါကိုပြောတာမျက်စိနာနာရှာကိုစိတ်ဆုပ်ပိတ်အိန္ဒြေအဲ့ဒါကိုအိန္ဒြေ6ပါးခေါ်တယ် မျက်စိအိန္ဒြေနာအိန္ဒြေနှာခေါင်းအိန္ဒြေရှားအိန္ဒြေကိုယ်အိန္ဒြေစိတ်အိန္ဒြေပါဠိလိုဆိုလို့ရှိရင်သက္ခုံဒြေသောတိန္ဒြေဂာနိန္ဒြေဇိဝင်ဒြေကာယိန္ဒြေမနိန္ဒြေလို့ခေါ်တယ်အဲဆိုရလားရှားရတယ်နော်ဟုတ်ကလားကဆိုကြည်သာသက္ခုံဒြေ စက်ခုံတရေဆိုတာမျက်စိဟုတ်လားစက်ခုံတရေဆိုတာဘာလဲသောတိန်တရေဆိုတာခာနိန်တရေဆိုတာဇိမ်မွင်တရေဆိုတာကာယိန်တရေဆိုတာမနိန်တရေဆိုတာစက္ကုံတရေသောတိန်တရေစသည်ပြောနေတဲ့အခါမှတ်ရမခက်ဘူးလားပါဠိစကားလုံးကိုကိုယ်ဘာသာမှမဟုတ်ပဲပဲ အဲ့ဒါကိုလွယ်အောင်ပြောရင်မျက်စိနာနာရှာကိုယ်စိတ်ဟောဘလောက်လွယ်လဲလွယ်သလားသိကြလားသိကြပါဗျာ။ကင်ခက်ခက်စကလုံးဆိုစမ်းမအောင်အဲအဲ့ဒီအဲ့ဒီစကလုံးလေးတော့သိထားဖို့မကောင်းလား ကိုင်းလိုက်ဆိုအိန္ဒြေ6ပါးဆိုသည်မှာအိန္ဒြေ6ပါးဆိုသည်မှာသက္ခုံရေသက္ခုံရေသောဒိန္ဒြေသောဒိန္ဒြေခာနိန္ဒြေခာနိန္ဒြေဇိန်ဝိန္ဒြေဇိန်ဝိန္ဒြေကာယိန္ဒြေကာယိန္ဒြေမနိန္ဒြေတို့ဖြစ်ပါသည်မနိန္ဒြေတို့ အိန္ဒြေ6ပါးဆိုသည်မှာအိန္ဒြေ6ပါးဆိုသည်မှာသဗ္ဗုံတွေအာရိတွေစေမေတွေကာရိတွေနေမေတို့သာနောက်နှစ်ခေါက် ခုံတွေဆိုတာပြီးတော့အဲ့တော့တတ်စာရှိရင်တတ်သွားအောင်နောက်တစ်မျိုးသင်ပေးလိုက်မယ်ကောင်းလားလွယ်လွယ်လေးပါအဲ့ဒီ6ခုကို တကားလို့ခေါ်တယ်မြန်မာလိုတကားခေါ်တယ်ဘာလို့လဲမျက်စိမမြင်တဲ့လူကြတော့မျက်စိအကြောင်းပြုပြီးစိတ်ဖြစ်ပါမလားဖြစ်ပါဘူးဗျာမြင်စိတ်ဖြစ်မလားဖြစ်ပါဘူးဗျာနားလေးနေတဲ့လူနားအကြောင်းပြုပြီးတော့မဖြစ်ဘူးအဲ့တော့မျက်စိမြင်တဲ့လူကတော့မျက်စိ ဖွင့်ထားလိုက်လို့ရှိရင် တခုခုမြင်တာနဲ့အဲ့ဒီမှာစိတ်ထမဖြစ်ဘူးလားဖြစ်တယ်အဲ့ဒီစိတ်ကမကောင်းတဲ့စိတ်လောဘဒေါသစိတ်တွေကမဖြစ်နိုင်ဘူးလားဆိုတူပဲနားကလည်းအဲ့ဒါလိုမဝင်နိုင်ဘူးလားဒါကြောင့်အဲ့ဒီမျက်စိနားနာရှာကိုစိတ်6ခုကိုစိတ်ဝင်ရောက်ဖြစ်ပေါ်ရာဖြစ်သောကြောင့်ဒွါရဒိုးလို့ခေါ်တယ်ဟုတ်ကဲ့လားဘာခေါ်တယ်တော့ ဒွါရကတော့ဟုတ်ပါပြီဒိုးကပါတော့မနည်းဘူးလားနော်အင်္ဂလိပ်စကားလုံးနဲ့ပါဠိစကားလုံးမနည်းဘူးလားဒွါရဒိုးတဲ့ဟုတ်ကဲ့လားတကားပါတဲ့စိတ်ဝင်ရောက်ဖြစ်ပေါ်ရာဖြစ်လို့တဲ့အထူးသဖြင့်ကိလေသာဝင်ရောက်ဖြစ်ပေါ်ရာဖြစ်လို့ကိလေသာကမျက်စိကလည်းဝင်နေနားကလည်းဝင်နေနှာခေါင်းကလည်းဝင်နေရှားကလည်းဝင်နေကိုယ်ကလည်းဝင်နေ အများဆုံးဝင်တာစိတ်ကအများဆုံးဝင်တယ်မဟုတ်လားစိတ်ကအများဆုံးဝင်တဲ့အတွက်ပဲစိတ်ကိုလေ့ကျင့်ပေးနေရတာမဟုတ်လားမဝင်နိုင်အောင်အဲ့တော့အဲ့ဒီစိတ်လေ့ကျင့်မှုအရေးမကြီးဘူးလားလေ့ကျင့်မှုကြရဲ့လားဘယ်တော့မှအဲခုလေ့ကျင့်နေတာနော်ခုလေ့ကျင့်နေတာဒါကြောင့်မလို့ဆို द्वार 6ပါးဆိုသည်မှာ द्वार 6ပါးဆိုသည် သကုဒွာရသကုဒွာရသောတဒွာရသောတဒွာရခာနဒွာရခာနဒွာရစိမ်မွာဒွာရစိမ်မွာဒွာရကာယဒွာရကာယဒွာရမနောဒွာရတို့ဖြစ်ပါသည်မနောဒွာရတို့ဖြစ်ပါသည်ဆိုသာသနာ့ဆိုပြီးမှာသကုဒွာရ အဲ့ဒီဟာတွေမြန်မာပြန်လိုက်တော့ဘယ်လိုပြန်ရအောင်နော်လွယ်လိုက်တာနော်อืมအဲ့ဒါကိုတခါအာယတနာ6ပါးလို့လည်းခေါ်တယ်နော်အာယတနာဆိုတာတန္တရာရှည်လျားစေတတ်တဲ့အရာတဲ့ဘာဖြစ်စေတတ်တဲ့အရာလဲတန္တရာရှည်လျားစေတတ်တဲ့အရာတဲ့ မျက်စိနဲ့မြင်တာမရှိဘူးဆိုလို့ရှိရင်မြင်ရတဲ့အာယုံကိုလိုချင်တဲ့လောဘရင်လည်းဖြစ်မယ်မနှမြို့တဲ့ဒေါသရင်လည်းဖြစ်မယ်လိုချင်တဲ့လောဘဖြစ်လို့အဲ့ဒီမြင်ရတဲ့အာယုံကိုစွဲလမ်းပြီဆိုတော့မြင်ရတဲ့အာယုံရအောင်မလုပ်ဘူးလားအကုသိုလ်တွေပိုးပွားမသွားဘူးလားပွားသွားတယ်အဲ့ဒီကနေပြီးတော့ လုပ်တဲ့အလုပ်ကကုသိုလ်ကံကောင်းတဲ့အလုပ်ဆိုရင်နောက်ဘဝမှာ ကောင်းတဲ့ဘဝသွားအောင်မယ်လုပ်တဲ့အလုပ်ကမကောင်းတဲ့အလုပ်အကုသိုလ်ကံဆိုလို့ရှိရင်နောက်ဘဝမှာမကောင်းတဲ့ဘဝသွားအောင်မယ်ဟောတဘဝရှိမသွားပြန်ဘူးလားအဲဟိုဘက်ဘဝကြတော့လဲမြင်ရမှမရှိမှဖဲနဲ့မြင်စိတ်အလိုလိုက်ပြီးရှောက်လုံးမယ်ဆိုရင်နောက်တဘဝမသွားပြန်ဘူးလားအဲ့ဒါလိုနဲ့ပဲတန်ត្រာတူသလားရှိသလားရှိပါဘူး ဒါကြောင့်အာယတနာလို့ခေါ်တယ်တဲ့ဟုတ်ကဲ့လားသန္တရာကိုရှည်စေတတ်သောမျက်စိနာနာရှာကိုဟုတ်ပါမလားသိဟုတ်တယ်နော်သက္ခုအာယတနာတဲ့သောတာအာယတနာဒါပေမဲ့ပါဠိကတွဲခေါ်လိုက်တော့သက္ခာယတနာဖြစ်သွားတယ်သောတာယတနာဂာနာယတနာဇိန်ဝါယတနာ ကာယယတနာမနာယတနာဟုတ်ကဲ့လားကိုင်းဆိုအာယတနာ6ပါးဆိုသည်မှာအာယတနာ6ပါးဆိုသည်မှာဆိုပါ တတိပဋ္ဌာနာဘာဝနာဆိုတာရှုမှတ်မှုတတိတွေမိမိတဏ္ဍမှာအကျဉ်းချင်းအဖာမှန်ထက်ခါထက်ခါဖြစ်ပွားအောင်အာထုတ်တာကိုတတိပဋ္ဌာနာဘာဝနာဟုတ်ကဲ့လားပြန်ပြောမယ်နော်လွတ်မသွားစေနဲ့တတိပဋ္ဌာနာဘာဝနာဆိုတာရှုမှတ်မှုတတိတွေမိမိတဏ္ဍမှာအကျဉ်းချင်းအဖာမှန်ထက်ခါထက်ခါဖြစ်ပွားအောင်အာထုတ်တာကိုတတိပဋ္ဌာနာဘာဝနာခေါ်တယ် ဟုတ်ပြီလားတတိပဋ္ဌာနာဘာဝနာဆိုတာဘာလဲမလေးမောနေတာနော်ဟုတ်လားဉာဏ်ဆိုတတိပဋ္ဌာနာဘာဝနာဆိုသည်မှာတတိပဋ္ဌာနာဘာဝနာဆိုသည်မှာရှုမှတ်မှုတတိတွေရှုမှတ်မှုတတိ မိမိတဏ္ဍာ၌အကျဉ်းကြီးအဖန်ပံထက်ခါထက်ခါဖြစ်ပွားအောင်အာထုတ်ခြင်းကိုခေါ်ပါသည်အာထုတ်ခြင်းကိုခေါ်ပါသည်ဆို ဒါပေမဲ့နည်းနည်းနည်းနည်းနည်းနည်းထထည့်ရင်နေတယ်သေကြတော့အောင်သေကြတော့အောင်လေထက်ခါထက်ခါအဆက်မပြတ်ဖြစ်ပွားအောင်အဲ့ဒါမှဘုရားလိုတော်ကြပဲအဆက်မပြတ်ဆိုတာပါသင့်လားမပါသင့်ဘူးလားအဆက်ပြတ်သွားပြီဆိုလို့ပြတ်သွားတဲ့အချိန်မှာကိလေသာမဝင်ဘူးလားအဲဆက်ခါဆက်ခါ အဆက်မပြောင်းမှတ်နေရင်တော့ရှုမှတ်မှုရှိနေသမျှကိလေသာဝင်သေးလားဝင်ပါဘူးအဲ့ဒါမြတ်စွာဘုရားလူတော်ကြအဲ့ဒါကိုသာတစ္ဆကိရိယာယသမ္ပါဒိတိလို့ပါဠိယခေါ်တယ်ဆိုတတိပဋ္ဌာနာဘာဝနာဆိုသည်မှာတတိပဋ္ဌာနာဘာဝနာဆိုသည်မှာ နောက်တစ်ခါဟုတ်ပြီလားအဲ့ဒီတော့မျက်စိနာနာရှာကိုယ်စိတ်ဆုပ်ပိတ်အိန္ဒြေဒီအိန္ဒြေ6ပါးကို ဆုတ်ပိတ်ပါတဲ့ကိလေသာမွေးအောင်ဘာနဲ့ဆုတ်ပိတ်မလဲအဲရှုမှတ်မှုတတိနဲ့ဆုတ်ပိတ်ရမှာဆိုတော့မြင်တိုင်းရှုမှကြားတိုင်းရှုမှနာမ်တိုင်းရှုမှစားတိုင်းရှုမှထိတိုင်းရှုမှကြံတွေးတိုင်းရှုမှဒီလိုမဟုတ်လားအဲ့တော့6ဒွါရမှာဖြစ်ပေါ်လာသမျှတစ်ခုမှမလွတ်ရအောင်ရှုမှတ်ရမယ်အဲ့ဒါကိုဘာခေါ်လဲဆိုတော့တကားပိတ်တရားတဲ့ပါတယ်တော့ ဟုတ်ကဲ့လားတကားပိတ်တရားဆိုတာတဲ့တဲ့ဘာပြောချင်တာတော့ဩသတိပဋ္ဌာန်ပွားတာပေါ့မဟုတ်လားတကားပိတ်တရားဆိုတာဘာလဲမြင်နိုင်ကြတိုင်းနာနဲ့စားတိုင်းထိတိုင်းသိတိုင်းကြံတွေ့တိုင်းရှုမှတ်နေပြီဆိုတော့တတိတွေထပ်ခါထပ်ခါဖြစ်မနေဘူးလားအဲ့ဒါလိုထပ်ခါထပ်ခါဖြစ်အောင်အာထုတ်တာကိုတတိပဋ္ဌာန်ဘာဝနာခေါ်တာမဟုတ်လား ဒါကဘဝိပဿနာခေါ်တာမဟုတ်လားဒီတော့ဘာဝနာမင်္ဂလာသိပြီလားသိပါပြီခင်ဗျာသေသေးချာချာတဲ့တဲ့ပြောတော့သိပြီဟုတ်တယ်မဟုတ်လားမှန်ပါပါอืมနားထောင်ဒေဝတေတိလိုရေဖြင့်မေးလျှောက်ထားသည်ဩနတတပောစမျက်စိနာနာရှာကိုစိတ် သုပိအိန္ဒြေအိန္ဒြိယတံဝရလို့ခေါ်တယ်အိန္ဒြိယအိန္ဒြေ6ပါးကိုတံဝရကိလေသာမဝင်အောင်သုပိတဲ့တတိဟုတ်ကဲ့လားကိလေသာမဝင်အောင်သုပိတဲ့တတိမျက်စိနာနာရှာကိုစိတ်သုပိအိန္ဒြေစောင့်လေသီလတပခေါ်ယုအကျင့်မျိုးကိုကြိုးစားကျင့်ကြံခြင်းသည်၎င်း တပအကျင့်တဘောစာအကျင့်ဆိုတာအဲ့ဒီအိန္ဒြိယသံဝရတကားပိတ်အကျင့်ကိုပြောတာဟုတ်ကဲ့လားဘာအကျင့်တော့ဘယ်တကားတွေပိတ်ရမလို့ဘယ်လိုပိတ်ရမလဲရှုမှတ်မှုနဲ့ပိတ်ရမယ်ဟုတ်ကဲ့လားတဘောစာမျက်စိနာနာရှာကိုယ်စိတ်သုပိတ်အိန္ဒြေ စောင့်လေသီလတပခေါ်ယုအကျင့်မျိုးကိုကြိုးစားယမစရိယံသာသစ္စာလေးအင်းဉာဏ်သက်ဝင်သည်မဲ့ခင်ရှေ့ရအကျင့်မြတ်ကိုမပြတ်ကျင့်ခြင်းသည်၎င်းပါတဲ့တော့မဲ့ခင်ရှစ်ပါးအကျင့်ကိုကျင့်တယ်တဲ့အဲ့ဒီမဲ့ခင်ရှစ်ပါးကျင့်ခြင်းဖြင့်ဘာဖြစ်စေတယ်လဲဆိုတော့သစ္စာလေးအင်းကိုဉာဏ်သက်ဝင်စေနိုင်တယ်ဆိုလိုတာက သစ္စာ၄ပါးကိုသိမြင်စေနိုင်တယ်မဲခင်၈ပါးအကျင့်အဲ့ဒီမဲခင်၈ပါးအကျင့်ဆိုတာဘယ်သူလဲဆိုတော့တပောစာတပမင်္ဂလာပဲဟုတ်ကဲ့လားဘယ်ဟာတော့မဲခင်၈ပါးအကျင့်ဆိုတာတပမင်္ဂလာဆိုတာဘယ်လိုဟာကိုပြောသလဲ မြင်နိုင်ရှုမှကြားတိုင်းရှုမှနားတိုင်းရှုမှစားတိုင်းရှုမှထိတိုင်းရှုမှကြံတွေးတိုင်းရှုမှအဲ့ဒါဟာတပမင်္ဂလာအဲ့ဒါဒီပင်နဲ့မဂ္ဂင်ရှိရာအကျင့်မြတ်ပဲဒီတိုင်းကျင့်သွားရင် သစ္စာလေးပါးကို သိမြင်မှမုတ်ချဟုတ်ကဲ့လားမြမစရိယင်စာသစ္စာလေးအဉံသက်ဝင်သည်မဂ္ဂင်ရှိရာအကျင့်မြတ်ကို မပြတ်ကျင်ခြင်းသည်၎င်း တို့တော့ကတော့ဗျမ္မဆိုတာမြတ်သောစရိယာအကျင့်ဗျမ္မစရိယာမြတ်သောအကျင့်မြတ်သောအကျင့်ဆိုတာမဂ္ဂင်၈ပါးအကျင့်မဂ္ဂင်၈ပါးအကျင့်ဆိုတာမြင်တိုင်းရှုမှဆင်းရဲတာရောက်လာနိဗ္ဗာန်ပြီးကြားတိုင်းရှုမှဆင်းရဲတာရောက်လာနိဗ္ဗာန်ပြီးဟုတ်ကဲ့လားအဲ့ဒါဘာအကျင့်လဲမဂ္ဂင်၈ရအကျင့်များဟုတ်ကဲ့လားအဲ့ဒါအကျင့်ရင်ဘာကိုသိမြင်ပါတဲ့ သစ္စာလေးပါးကဘာတွေလဲအဲ့တော့အောက်ကမင်္ဂလာကိုကြည့်ပါဗြမစရိယင်စာသစ္စာလေးအဉ္ဉံသက်ဝင်သည်မဂ္ဂင်ရှိရအကျင့်မြတ်ကိုမပြကျင်ခြင်းသည်၎င်းဘာဝနာအရိယသစ္စာနာဒသနံဒုက္ခသမှုဒယနိရောဓနှင့် မေဃမြေသားလေးသစ္စာကိုမှန်စွာသိမြင်ခြင်းသည်၎င်းမြမစရိယမြတ်သောမဲ့အချင်းကျင့်ပြီဆိုလို့ရှိရင်တော့အရိယသစ္စာနာဒတနံသစ္စာ၄ပါးသိပြီဟုတ်ကဲ့လားသစ္စာ၄ပါးသိပြီဆိုနိဗ္ဗာန်မြင်ပြီပေါ့ဟုတ်ကဲ့လားအရိယသစ္စာနာတတနာဒုက္ခသမုဒယနိရောဓနှင့်မေဃမိတာလေးသစ္စာကိုမှန်စွာသိမြင်ခြင်းသည်၎င်း နိဗ္ဗာန်သစ္စိကရိယာစာဒုက္ခခတိန်ချုပ်ပြငြိမ်း၍ဇတ်သိမ်းရာမှန်အေးနိဗ္ဗာန်ကိုမေညာဖူညာဖြင့်လင်မြန်စွာမျက်မှောက်ပြုအပ်ခြင်းမိ၎င်းဘာဖြစ်သွားပါလဲဟုတ်ကဲ့လားဒွါရ6ပါးမှာဖြစ်ပေါ်သမျှမြင်ရကြရနာရဆရထိရသွေးကြံတွေ့ရတဲ့အာယုန်တွေကိုတတိမပြတ်ပြီး ရှုမှတ်တဲ့အခါကျတော့မဂ်ငင်၈ပါးဖြစ် အဲ့ဒီမဂ်ရှင်ပါဖြစ်တဲ့အတွက်ပဲဒုက္ခသမုဒယနိရောဓမဂ်ဆိုတဲ့တစ္ဆာလေးပါးကိုသိမြင်ရောအဲ့ဒါလိုသိမြင်တဲ့အတွက်ဆင်းရဲငြိမ်းရာနိဗ္ဗာန်ကိုမျက်မှောက်ပြုရောဟောလောကီကြီးပွားကြောင်းလားလောကုတ္တရာကြီးပွားကြောင်းလားဘာဝနာမင်္ဂလာစစ်စစ်ကြီးမဟုတ်ဘူးလားဒါကြောင့်နိဗ္ဗာန်သစ္စေကရိယာအစဒုက္ခခတ်သိမ်ချုပ်ပြငြိမ်း၍ ဇတ်သိမ်းရာမှန်အေးနိဗ္ဗာန်ကိုဘာတွေဇတ်သိမ်းသွားတော့ဒုက္ခတွေအလုံးဇတ်သိမ်းသွားပြီတဲ့ပြန်မကတော့ဘူးဒုက္ခတွေအဲ့တော့ဘာပဲရှိတော့မလဲဒုက္ခပဲရှိတော့တယ်ဟုတ်ကဲ့လားဒုက္ခခတ်သိမ်းချုပ်ပြငြိမ်း၍ဇတ်သိမ်းရာမှန်အေးနိဗ္ဗာန်ကိုမဉ္ဇဏ်ဖူဉ္ဇဏ်ဖြင့်လင်းမြန်စွာမျက်မှောက်ပြုအပ်ခြင်းသည်၎င်း ဧတံဤတရား၄ပါးသည်ဥဒ္ဓမံချမ်းသာဆောင်တလွန်ထူးမြတ်သည်မင်္ဂလံကြီးပွားချမ်းသာကြောင်းကောင်းမြတ်သော မင်္ဂလာပါပေ၏ဘာဝနာမင်္ဂလာစစ်စစ်မဟုတ်လားအဲ့တော့ဒီနေ့ဒါနမင်္ဂလာသီလမင်္ဂလာဘာဝနာမင်္ဂလာဓမ္မသဝနာမင်္ဂလာမဆုံးပေဘူးလားဆုံးပါပြီကင်ပြန်ဆိုတဘောစဇမစရိယင်စတဘောစဇမစ ¡Gracias! ပြမစရိယံစအရိယသစ္ဆနာတတနာနိဗ္ဗာန်သစ္စေကရိယာစဧတံမင်္ဂလမௌတ္တမံဆိုတဲ့လောကုတ္တရာမင်္ဂလာကိုရွတ်ယုံနေမဟုတ်နာယုံနေမဟုတ်ဘဲနဲ့မိမိတဏ္ဍာမှာဖြစ်ပွားအောင်ကြင်ကြံကြိုးစားပွားများအထုတ်နေကြတာပဲလို့ကိုရဲ့တန်ဖိုးကိုသိဖို့မလိုဘူးလားအဲ့လိုကြိုးစားကြင်ကြံပွားများအထုတ်နေကြတာပဲလို့နားလေသဘောပေါက်တဲ့အတိုင်း မျက်စိနာနာရှာကိုစိတ်ဆိုတဲ့ဓွာရ6ပါးတကား6ပုဒ်ကကိလေသာမဝင်ရအောင်မပြတ်မလတ်ရှုမှတ်ပွားများကြိုးစားအထောက်ကြခြင်းအပြင်ယုံနာတို့ရဲ့အနိစ္စဒုက္ခအနတ္တသဘောမှန်ကိုအမှန်တိုင်းသိတဲ့ဝိပဿနာဉာဏ်နေတဆင့်နဲ့တဆင့်ရင့်တန်လို့မဲ့ဉာဏ်ဖူဉာဏ်နဲ့နိဗ္ဗာန်ကိုဝင်နိုင်ကြပါစေ။